1554ခုနှစ်လူတော်ဟောဟာကောဇာတိက1382ခုနှစ်ဘုရုကိမန္တငွေလရာစီတကူလာသံထေရဲ့သင်္ကြန်အကျိုးလေးယနေ့ရှင်မင်းဝန်သာရရိတာတို့ဓမ္မကမ္မနာကုသိုလ်လူလာရောက်ရှိပူးကြတဲ့ဓမ္မမာမက တရားလူနာကြတဲ့ယောဂီတော်စင်များအခွင့်အရေးဓမ္မဒါနတရားသူကျေးဇူးပါလား။တန်ရုပ်တန်ကြီးရဲ့သံဃာယရဏတန်ရုပ်ပါဠိတော်မှာလာတဲ့ဓာရုခန္ဓောပမသုတ်တတရားတော်ပါတရားတော်ရဲ့ဓာရုခန္ဓောပမ မိမိတို့ရဲ့ခန္ဓာကိုယ်ကြီးကိုတစ်တုံးနဲ့ဥပမာပေးပြီးတော့ဟောချတာ။ဘာလဲဥပမာပေးပြီးဟောချတယ်။ခန္ဓာကိုယ်ကြီးဟာတစ်တုံးနဲ့တူတယ်ဆိုတာကိုမြတ်စွာဘုရားကတစ်တုံးနဲ့ဥပမာပေးပြီးဟောချတယ်။တစ်တုံးကြီးဟာသင်္ခါရရဲ့ထဲမှာညောပါနေတယ်လို့ဘုန်းကြီးတို့ရဲ့ခန္ဓာကြီးဟာလည်းသံဃာရဲ့ညောနေတယ်။တံ္ဍရာထဲမှာလူပြက်လိုက်၊နာပြက်လိုက်၊ကိုယ်ပြက်လိုက်၊ဝတ်ပြက်လိုက်၊ပြက်ပြက်လိုက် သံဃာတော်မှာတဝဲလေလေရောဟောဒီတုံးကြီးဟာလည်းပဲခင်ဗျာကြီးတို့မှာမျိုးပါပြီအဲဒီခန္ဓာကိုတတုံးနဲ့ဥပမာပေးပြီးတော့ဟောကြားရတဲ့ဒေသနာဖြစ်ပါတယ်ဒေသနာတော်ဘုရားရှင်ကိုယ်တော်မြတ်ကြီးဘယ်နေရာဒေသနာဒီပုဂ္ဂိုလ်များကိုဟောကြားတာလဲဆိုတော့ကောသံဒီကြီးရဲ့အနေ ကင်းနာမြေကံပေးမှာတန်ဃာတော်ရှင်များများကိုမြတ်စွာဘုရားရှင်ကိုရောင်ကြီးဟောချတော်မူသည်ဧကတမယံပကဝါကောတံပိယဝိဟာရတိကင်းငါယနရိယာတိဧကတမယံသာတပစီတို့ကပကဝါမြတ်စွာဘုရားရှင်ကိုရောင်ကြီးသည် ကောတံတိယကောတံတိဤအနရိ၌ကိင်္ဂယနရိယာကိင်္ဂတိဤဒီကံနာ၌ဤတော်တဲ့သိတဲ့သုံးတွေတော်မူဘုရားရှင်ကိုယ်တော်မြတ်ကြီးကာရမဓမ္မဒေသနာရေးခရီးကြွချီတော်မူပါဒေသနာရေးခရီးကြွချီတော်မူရဲ့သာသနာမှာကောတံတိကြီးရောက်ရှိပြီးတော့အဲ့ဒီမှာခင်္ဂအပြည့်ရဲ့ဤရောက် အရေးအဝါသာကောင်းတဲ့ဖြစ်စဉ်ကြီးတစ်ပြင်တွေ့ရတဲ့အခါကျတော့အဲ့ဒီမှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးထိုင်တော်မူတဲ့ထိုင်လိုတဲ့ခံပြလိုက်တဲ့အခါကျတော့ညီတော်အနန္တလက်ထပ်သင်္ကန်းကြီးကိုလေးကြက်လေးတော့ခောက်ပြီးတော့အဲ့ဒီမှာတစ်ပြင်ရင်မှာခင်းပေးတယ်အဲ့လိုတစ်ပြင်ရင်ခင်းပေးလိုက်တဲ့အခါမှာဘုရားရှင်ကိုရောင်မြတ်ကြီးခင်းနာပြည့်တဲ့ကိုဆဲပြီးတော့ထိုင်တယ် ဒါပေမဲ့ဘုရားမြတ်စွာဘုရားဒီတိုင်းနဲ့ခါကာလကြာတော့အတ္တသာကောပကဝမဟာတ္တာဝကံတံကိင္ကာယနရိယသောတိနဝုရှမန္နာသဒ္ဒဝံမြတ်စွာဘုရားရှင်ကိုယ်တော်ကြာကြည်သည်ကိင္ကာယနရိယကိင္ကာယေသောတိနရေရင်ဖြင့်ဝုရှမန္နာမျောပါ၍နေသောမဟာတန်ကြီးစွာသောဓာရုကန္တာသေတုံးကြီးကိုအတ္တသာကောခြင်းတော်မူ၏ ဘုရားရှင်ကိုယ်တော်မြတ်ကြီးဒိဋ္ဌာမြစ်တွေကိုတည်ပြီးတော့မြတ်စွာဘုရားရှင်ထိုင်တော်မူတယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကြီးဒိဋ္ဌာမြစ်တွေကိုတည်ပြီးထိုင်တဲ့အခါကျတော့ဘုရားရှင်ကိုယ်တော်မြတ်ကြီးရဲ့နောက်တော်ဘာကပါလာတဲ့ယဟန်တော်900ယဟန်တော်ဘယ်လောက်လဲအဲ့မှာနောက်တော်ဘာကပါလာတဲ့ယဟန်တော်900 250ဒီမြတ်စွာဘုရားရှင်ရဲ့လက်ရလက်ဝဲ ကွယ်ရှိကိုထိုင်ရထိုင်တဲ့သာသနာမှာသူတို့ဘုရားမြတ်တဲ့ကိုချက်ပြီးမထိုင်ဘူးရသော်ဘုရားတို့ကိုသိထိုင်တယ်ညာဘက်ကပုဂ္ဂိုလ်ကလည်းပဲမြတ်စွာဘုရားကိုသိထိုင်တယ်ဘယ်ဘက်ကသံဃာတော်တွေကလည်းမြတ်စွာဘုရားကိုသိပြီးတော့ထိုင်နေရတာဖြစ်တယ်အဲ့ဒီပုံကရာလေးကိုကြည့်လိုက်နောက်ကတော်ဦးကြီးအဲ့ဒီမှာတော်ဦးကြီးရဲ့ရှေ့ အမှန်တရားရိတ်တာဝါဒကောင်းတဲ့စိတ်တွေရှိအဲ့ဒီစိတ်တွေရဲ့အောက်မှာဘုရားရှင်ကိုရောလည်းကြီးထိုင်နေတော်မူတယ်ဘယ်ဘက်ကိုစိတ်တည်ထိုင်တယ်လဲဆိုတော့ဂိဏမြေပဲဘယ်ဘက်ကိုလဲဂိဏမျက်စီကိုမျက်နှာမူပြီးတော့မြတ်စွာဘုရားထိုင်တော်မူပါအဲလိုထိုင်တော်မူတဲ့ခန္ဓာလက်ကြတော့ဂိဏပြည့်ထဲမှာမျောပါနေတဲ့စိတ်တုံးကြီးကိုမြတ်စွာဘုရားမြင်တယ် အဲ့မှာတောအုပ်နဲ့စစ်ပင်ရဲ့ရှားမှာပဲမြက်ခင်းပြည်ကြီးတွင်ပြီးကောင်ဖြစ်တယ်မြက်ခင်းပြည်ကြီးဖြစ်တယ်အဲ့ဒီစစ်ပင်နဲ့ဘုရားရှင်တွင်သုံးတဲ့စစ်ပင်နဲ့အဲ့ဒီတောအုပ်ရှားမှာပဲနန္ဒာဆိုတဲ့နွားကြောင်သားကြီးနွားကြောင်ကြီးနန္ဒာပါလို့နေတယ်အဲ့ဒီမှာနွားကြောင်နေတဲ့နန္ဒာနွားကြောင်သားလေးရှိတယ် အဲ့တော့အသက်တော်ကြောင့်သားလေးကလည်းမြတ်စွာဘုရားရှင်နဲ့တို့ကတန်ခါတော်တွေတင်းသုံးပြီးတော့သူလည်းဒီအဲ့ဒီအနေနဲ့ရောက်လာတာပေါ့ရောက်လာပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးရဲ့တောင်းနာစီတန်ခါတော်တွေရဲ့တောင်းနာစီမှာသူလည်းပဲရုပ်ရည်ကြီးဆိုင်ပြီးတော့မြတ်စွာဘုရားဘေဝတိကသိဖို့ပြီးတော့သူမြတ်စွာဘုရားဟောကြားတဲ့တရားတော်ကိုသူလည်းနားနေမှာပေါ့အဲ့ဒီမှာဘုရားရှင်ကိုရောင်မြတ်ကြီးက ကင်းရံရဲ့ထဲမှာမျောပါနေတဲ့စိတ်တုံးကြီးကိုမြင်တဲ့အတွေ့အကြုံအဲဒီမှာဉာဏ်တော်များကိုလက်ညှိုးညွန်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးမိတော်ပတ္တတံတော်ဒုံမီဒိဋ္ဌဝေအာမုံမဟာတံအမောမဟာတံဓာရုတံတံဒိငါယနရိယသောတိနာဝုရှမန္တတိဒေခဝေယံတော်များဥစ္စတာတို့ဒုံမီသင်တို့သည် ဒေဂုံယတုယဘုจิตာတို့သုံးရင်ပင်လို့ဒီဘိငါယနရိယဘိငါမြေဤသောတေနသောတေနာရေရေဖြင့်ဝရှမန္တာမျိုးပါ၍နေသောမဟာတန်ကြီးစွာသောအမုဒ္ဒရုကံဤသောတေတုံးဤကိုပတ္တထမြင်ကြကုန်၏လောမြတ်စွာဘုရားညာလွတ်တော်စံတန်ပြီးတော့လူတွေညှို့ပြီးတော့စကားဟုဟူမှာ ဒီကနေ့တည်းမှာမျောပါနေတဲ့စိတ်တုံးကြီးကိုသင်တို့မြင်ရရလားတဲ့မြတ်စွာဘုရားအဲဒီလိုမေးကြည့်တဲ့သာသနာကြတော့မှယဟန်တော်တွေကမြတ်စွာဘုရားညွန်တဲ့ဆက်ကိစ္စပြည့်စုံကိုတခါရဲကောင်းများလှည့်ပြီးတော့ရှိနေတဲ့ခါကြတော့အဲဒီမှာစိတ်တုံးကြီးမျောပါနေတာကိုမြင်ရတဲ့သူ့ဘန်းတွေကောင်းပါဗျာမြင်ရပါရဲ့ပေါ့အဲဒီကံမှာဘုရားရှင်ကိုယ်တော်မြတ်ကြီးဟာလေ စိတ်ထဲမှာအကြံကြီးဖြစ်တဲ့ဒီတန်ခါရဲ့ဒီယဟန်တွေဒီလိုစိတ်ထဲမှာဥပမာပေးပြီးတော့တရားဟောရခြင်းချင်းကောင်းတယ်လို့ဒီလိုအကြံကြီးဖြစ်အဲ့လိုအကြံကြီးဖြစ်တဲ့တရားရှင်ကိုရောင်မြတ်ကြီးကသာစေတော်ဘိကဝေတာတို့အံတော်နာဟောရိမတိတာဥပပစ္စတိဘေကဝေယံတော်များကိုဖြစ်သားတို့သောတာရုကံတော်ထိုတိတုံးကြီးသည် ဩနာတိရံဤမဘေကံသုသတိနာဘုဒ္ဓကိစ္စတိအကယ်၍မဆက်ရောက်ပြီးဖြစ်အောင်ပါရိမတိရံဟူမဘေကံသုသတိနာဥပကိစ္စတိကယ်၍မဆက်ရောက်ပြီးဖြစ်အောင်မေတ္တိရေလည်း၌သတိနာတံပြီးရတိအကယ်၍မနှင့်ရုပ်ပြီးဖြစ်အောင်ထလေရှိကုန်ကြ၌သတိနာဥပ္ပိဒိဋ္ဌတိ အကယ်၍မတင်ပြီးခြင်းအားမနုဿဇာဟောမနုဿဇာဟောသေရတတ်သောသူသည်သစေနာတေတတိကယ်၍မသေရပြီးခြင်းအားသမနုဿဇာဟောသေရတတ်သောလူမတပါသောနတ်လူသတိသည်သစေနာတေတတိကယ်၍မသေရပြီးခြင်းအားအာဝတ္တဇာဟောသုယုတ္တသောဝေဒိတစေနာတေတတိကယ်၍မသုယုပြီးခြင်းအား အတောအတွင်းနဲ့ပုတ်သွေးသည်အတောဘူတိအတွင်းနဲ့ပုတ်သွေးသည်သစေနာဘဝိကတိကျဲ၍မဖြစ်သည်ဖြင့်အဘေကဝေယံတို့များကိုချစ်သားတို့ဧဝံဧဝံဤသို့ဖြစ်သည်ရှိသောဧဝံဤသို့ဤဝကံမှလည်းမတင်ဟူဝကံမှလည်းမကြရေလည်းမှလည်းမပြု ကောင်းမှလည်းမတင်ဝဲလည်းမစုကောင်းမှလည်းမတင်သူလည်းမချမ်းသာလည်းမစေဝဲလည်းမစုသွင်းလိုက်ဘူးဆွေးခြင်းမရှိသည်ပုံဆွေးခြင်းမရှိသည်ဖြစ်သည်ရှိတော်သောတာရုဆံတော်သူတိတုံးကြီးသည်သောတာရုဆံတော်သူတိတုံးကြီးသည်သမုဒ္ဒရာသမုဒ္ဒရာဘောသောသမုဒ္ဒရာသို့ကြိုက်သည်သမုဒ္ဒရာနေတော်သမုဒ္ဒရာသို့ညွတ်သည်သမုဒ္ဒရာဘောသောသမုဒ္ဒရာသို့ကြိုက်သည် သမုဒ္ဒပပ္ပသောသမုဒ္ဒရာကိုဥတည်ပြီးဘဝိတတိပြလတံတဲ့မှာဟောဒီတုံးကြီးဟာဒီဘက်ကမှလည်းမတင်ဥပဒမှလည်းမတင်ရေလမှလည်းမမြုပ်ဘူးတောင်းမှလည်းမတင်သူကလည်းမတင်လက်ကလည်းမတင်ဝေသမသုဘဝအတွင်းလည်းမသုဘွေးဘူးအတွင်းလည်းမပုံသေးဘူးဆိုလို့ရှိရင်ဒီတုံးကြီးဟာသမုဒ္ဒရာရဲ့ရိုးနေတယ် ယ်ခုမျိုးပါပါလိမ့်မယ်သမုဒ္ဒရာရှိအောင်ဟောဒီသင်္ကန်းမြေကမ်းကနေပြီးတော့သမုဒ္ဒရာတို့ရှိအောင်မျိုးပါပြီးတော့သွားလိမ့်မယ်တကယ်လို့ဒီဘာကြောင့်ဒီလိုမျိုးပါသွားလဲဆိုရင်တန်ခိတဝေဒုသမုဒ္ဒံနေသောဘိကဝေဂိငါယတတိယသောတော်သမုဒ္ဒဘောနောသမုဒ္ဒပပရောဘေကဝေယတို့များဥစ္စတတံတို့တို့ဖြစ်ခြင်းဒီကိစ္စဟောဒီလေကြောင်းကြောင့်ဟူမူကား ဒေဂုဏေတို့များကုသေတကိုခင်မာယတရိယာခြင်းငါမည်တောတေနာရေခြင်းတိသမုဒ္ဒနေရောသမုဒ္ဒရာသူမြုပ်ဤသမုဒ္ဒနေရောသမုဒ္ဒရာသူမြုပ်ဤသမုဒ္ဒဘောနောသမုဒ္ဒရာသူဇတိသမုဒ္ဒပပ္ပနောသမုဒ္ဒရာသူဥတည်၍နေဒိဋ္ဌိကတ္တမသူကြောင့်ပါပေ၏ဒီစစ်တုံးကြီးကဒီဘက်ကံနဲ့တင်ပူဘက်ကံနဲ့တင် ရည်လည်းပါလို့ဒီကောင်းကောင်းမှလည်းမကျင်းဘူးလူကလည်းမကျင်းဘူးနတ်ကလည်းမကျင်းဘူးဝဲလည်းမကျုပ်ဘူးအကျင်းကလည်းဘုံဆိုးပြီးဆိုရင်သမုဒ္ဒရာသူ့မျိုးမယ်ဆိုတာတခါကြောင့်လေဆိုရင်ဒီကျင်းကရည်ရည်ရည်လေးဟာဘယ်လိုဥတည်ပြီးသိသိနေတာလဲေသမုဒ္ဒရာကိုဥတည်ပြီးသိသိနေတာဆိုတော့အဲ့ဒီလိုလားအပြစ်လျှောက်ချက်အပြစ်စစ်စစ်လွတ်သွားတယ်ဆိုရင်ဒီတဲ့တုံးကြီး ဘယ်ဖြစ်အောင်မျိုးပါသွားပါလဲဒီသမုဒ္ဒရာဖြစ်အောင်မျိုးပါသွားမှာအဲဒီသမုဒ္ဒရာဖြစ်အောင်မျိုးပါသွားမယ်ဆိုရင်ဒီမှာဥပမာလေးပြပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကဒီမှာမေဝါရောတိကဝိသစေတုံမေတိဒေကဝေယံတော်များဥစ္စတာဧဝမေဝါဘောဤအတုဒါလေဤဖြစ်တုံဤအတုဒါလေဒုံမေတိသင်တို့သည်လည်း ။ဩရိမာတိတံဤမဖေတံဘုသဇိနဥပပိသတအကေမရောက်ကုန်သည်ရှင်အံ။အကေမကရောက်သည်ရှင်အံ။ဘာရိမာတိတံဘုမဖေတံဘုသဥပပိသတိသာဇိနဥပပိသတိအကေမကရောက်သည်ရှင်အံ။မေစီရေလေလိုက်လာသံတိရတိသစေနာသံတိဒိဋ္ဌအကေမမြင့်မြတ်ပြီးခြင်းအား ခလေကြည်ကုန်းထက်၌သာစိဏဥပါသေတိအကေမတင်သည်ဖြစ်အံမနုဿကဟောသေယုတသောသူသည်သာစိဏသရိတတိအကေမတင်ယူသည်ဖြစ်အံအမနုဿကဟောသေယုတသောသူမသရဝကုဏပတုသတိတိသာစိဏကေတတိအကေမတင်ယူသည်ဖြစ်အံအဝတေကဟောသူယူတသောမောဝေတိ သာသေနသဟိတတိကေမသုယုတိရှင်အာအန္တောပုတိအတမင်း၌ပုံဆွေသည်သာသေဘဝိတတိကေမဖြစ်သည်ရှင်အာဘေကဝေယံတော်များဥပတ္တတို့ဧဝံဤသို့ဖြစ်ကုန်သည်ရှိသောဒုံမေသင်တို့သည်ဒုံမေသင်တို့သည်နိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်နိဗ္ဗာန်သို့ရောက်ကုန်သည် နိဗ္ဗာန်ပုံနာနိဗ္ဗာန်ကိုကာယဂုံဒီနိဗ္ဗာန်ပပဒါနိဗ္ဗာန်ကိုကုတီဂုံဒီဘဝိတ္တိဖြစ်ဘဝိတ္တာဖြစ်လက်တံတကယ်လို့သာပြင်းလို့အဲ့ဒီစစ်တုံးကြီးလို့ပဲပြင်းလို့လည်းဒီကကန်းလည်းမပြင်းဥပကန်းလည်းမပြင်းရေလည်းမှလည်းမမြုပ်ဘူးနောက်ပြီးတော့တောင်းပေါ်မှာလည်းမပြင်းလူကလည်းမဆဲနတ်ကလည်းမဆဲ ဝဲလည်းမဆုပ်ဘူးအတွင်းကလည်းမပုတ်သွေးဘူးဆိုရင်တင်တို့ဟာနိဗ္ဗာန်လေးကနိဗ္ဗာန်သို့ညွတ်ကုန်နိဗ္ဗာန်ကောနာနိဗ္ဗာန်သို့ကမ်းကုန်သည်နိဗ္ဗာန်သက်ပါတာနိဗ္ဗာန်သို့ကမ်းကုန်သည်ဘဝိတ္တဘဝိတ္တဖြစ်ကုန်တဲ့တင်တို့နိဗ္ဗာန်ကိုရောက်ကြပါပဲတန်တိတာဒီလူတန်သူတို့ဖြစ်ခြင်းဒီစိတ်ကဒီလူဘယ်ကြောင့်ကြောင့်ဒီမူကားတဲ့ဒီကဝိယံတော်များကိုချက်သား တမ္မာဒိဋ္ဌိတမ္မာဒိဋ္ဌိနှင့်ခင်တရားသည်နိဗ္ဗာန်နိဒံနိဗ္ဗာန်သို့မြုပ်ကုန်၏နိဗ္ဗာန်နိဒံနိဗ္ဗာန်သို့မြုပ်ကုန်၏နိဗ္ဗာန်ဘောနနိဗ္ဗာန်သို့ကိုင်းကုန်၏နိဗ္ဗာန်ပဗ္ဗာရနိဗ္ဗာန်သို့ဥတည်ကုန်၏ဣတိတတ္တမဆိုကြောင့်ပါ၏ဘာကြောင့်ပြေလို့ဟာနိဗ္ဗာန်ရောက်ရမှာလဲဆိုရင်သင်တို့ဟာအဲ့ဒီတုံးကြီးကဒီဘက်ကဥပက္ခနဲ့မတင်ဘူး ရေလည်းလည်းမမြုပ်ဘူးတောင်းပေါ်မှာလည်းမပြည့်လူလည်းမကျန်နာလည်းမဆဲဝဲကလည်းမစုပ်ဘူးနောက်ပြီးတော့အတွင်းကလည်းမပုတ်သွေးဘူးဆိုရင်တင်လို့ဟာမိဘကိုသိကြဖို့ရောက်နေဒါကြောင့်လဲဆိုတော့သံဃာဒိဋ္ဌိမဲ့ခင်ဟာနိဗ္ဗာန်ကိုဥတည်နေလို့ပဲသံဃာဒိဋ္ဌိမဲ့ခင်တရားဟာဘယ်ကိုဥတည်နေတာလဲ ဒီနေ့ဘုန်းကြီးတို့ယောဂီများဒီတိပ္ပာဝိပဿနာတရားရှိနေကြွားနေအားထုတ်နေတယ်ဒီတိပ္ပာတရားတွေကြွားနေတယ်ဆိုတာအာတုံလက်ကျင်နေတယ်ဘာတရားတွေလဲလက်ကျင်တရားတွေဒီအမှန်တိုင်းဒီအမှန်တိုင်းမြင်သွားပြီသမာဓိလက်ကျင်ဖြစ်သွားတာပဲဒီအမှန်တိုင်းသိမြင်ဖို့အတွက်ဘုန်းကြီးတို့ယောဂီများရုပ်ကိုယ်ယုံတဲ့ငါဟောတာတဲ့မှန်တိုင်းသိမြင်ဖို့အတွက် ဘုန်းကြီးတို့ယောဂီများကပြစ္ဆုတ်ကံတဲ့ပေါ်ရာအာယုန်လေးကိုလည်းရှိနေတယ်။ရှုရတာကလည်းပါပြီးလို့ရှိမှအာယုန်လေးပေါ်မှာရှိနိုင်ဖို့အတွက်စိတ်အားစိုက်ပြီးတော့မရှုရဘူးလား။အဲ့ဒီလိုစိတ်အားစိုက်ရှုမှမလို့ကတဏှာဝါယမပဲဖြစ်တယ်။ဗာမဲ့ကလည်းအဲအဲ့ဒီလိုစိတ်အားလေးစိုက်ပြီးပေါ်တဲ့အာယုန်လေးကိုရှုလိုက်တဲ့အခါကျတော့ရှုရအာယုန်ပေါ်မှာရှုရအာယုန်လေးရှုမှမိသွားပြီဆိုရင်ဒါတဏှာတတိပဲဖြစ်တယ်။ တန်ဖိုးကြီးဖြစ်တာ။အဲဒီရှိမှတ်တဲ့အာရုံပေါ်မှာရှိစိတ်တွေကပ်ပြီးတော့တည်သွားပြီဆိုရင်သာမာသမာဓိလည်းဖြစ်တယ်။ဗာမိတ်ကြီးဖြစ်သွားတာ။ဒီအဲဒီလိုသာမာသမာဓိလည်းဖြစ်လို့ဒီမှာယုံနာဖြစ်တဲ့သဘောလေးကိုအမှန်တိုင်းသိမြင်တဲ့ပညာဖြစ်ဖို့အတွက် ဒီမှာဒီရှုစိတ်ကလေးရှုရအာယုံပေါ်မှာတွန်းပို့ပေးလိုက်တာလေးကတဏ္ဍကမ္မတတ်မဲ့ခင်ဖြစ်တယ်။တမ္မာသင်္ကပ္ပမဲ့ခင်ဖြစ်တယ်။ဗာမဲ့ခင်ဖြစ်ပါလိမ့်မယ်။တမ္မာသင်္ကပ္ပဆိုတာကရှုမှတ်တဲ့အာယုံလေးပေါ်မှာရှုစိတ်ကလေးတွန်းပို့လိုက်တဲ့သဘောအမှန်တည်းရှိအောင်။အဲဒီလိုတွန်းတင်ပေးလိုက်တဲ့အခါကျတော့ရုပ်ဘောနံဘောအဖြစ်အပျက်သဘောလေးကိုယောဂီကရှုရင်းနဲ့သိသိချာချာဉာဏ်နဲ့မှသင်သွားပြီဆိုရင် တမ္မာဒိဋ္ဌိလည်းဖြစ်တယ်။ဗာမိတ်ဖြစ်တယ်။အေးခုယောဂီပုဂ္ဂိုလ်များဟာရှိနေတာဒီ၅မျိုးနဲ့ရှိနေတာမိဂ္ဂင်၅ပါးနဲ့ရှိနေတာမိဂ္ဂင်၁ပါးနဲ့ဒီမိဂ္ဂင်၅ပါးနဲ့သမာဓိမိဂ္ဂင်၃ပါးနဲ့ပညာမိဂ္ဂင်၂ပါးမိဂ္ဂင်၅ပါးတိလမိဂ္ဂင်ဆိုတာကဘုန်းကြီးတို့ယောဂီကျမ်းမှာ ပွဲတွေသီလကိုစောင့်ကြည့်များပြီဆိုတဲ့ကသမာဝါစာသမာကမ္မတသမာအာဇီဝဆိုတဲ့သီလနဲ့ကမပြည့်စုံဘူးလားသီလနဲ့ကပြည့်စုံပြီးသားအဲ့တော့ကိုရှိမှနေတဲ့အခါကျတော့သီလမဲ့ကသီလမဲ့ကိုအခြေခံပြီးတော့သင်္ကြန်တဲ့ဒေတာအခြေခံပြီးတော့ကိုကြိုးစားပြီးရှုတယ်။ရှုလိုက်တဲ့အခါမှာဘာဝရပညာရည်ကိုရှုနေတဲ့အခါမှာဘုရားယောဂီများကအားရဆိုတာဝမ်းသာဆိုတဲ့ပဒံမထင်တော့ သိတဲ့ခန္ဓာလည်းဝမ်းသက်ဆိုတဲ့တရားမတင်တော့ဘူးလေ။ကျင်းသဘောလေးနဲ့ယုံသဘောလေးသိပြီဆိုရင်အမှန်တရားအမှန်တရား။ကျင်းသဘောလေးကဝါယောတရား၊ယုံသဘောလေးကလည်းဝါယောတရား။အဲဒီဝါယောတရားကယုတ်တရား၊ဝါယောတရားကပါတရား။ဒီအဲဒီလိုတောင့်ကျင်းလာတဲ့သဘော၊ရွတ်သွားတဲ့သဘောလေးကိုသိနေတဲ့စိတ်ကလေးကပါတရား။ဒီယုံတဲ့နာသိတာအမှန်တရားအမှားတရား။ အမှန်တရားကိုသမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားကဲဒီတော့သမ္မာဒိဋ္ဌိမဲ့ကြဖြစ်သွားပြီအဲတော့ဒီသမ္မာဒိဋ္ဌိမဲ့ကြဟာဆက်လက်ပြီးရှုသွားမယ်ဆိုပါရင်ဘုန်းကြီးတို့ယောဂီများဒီမဲ့ကြရေရေရောရောသွားပြီဆိုပါရင်နောက်ဆုံးနိဗ္ဗာန်ကိုမရောက်နိုင်ဘူးလားဒီတဏ္ဍာဒိဋ္ဌိမဲ့ကြဟာနိဗ္ဗာန်ကိုပဲဥတည်မနေဘူးလားဒီနိဗ္ဗာန်ကိုပဲဥတည်နေတာဒါကြောင့်ဘုန်းကြီးတို့ယောဂီများ ဒီတမာဒိဋ္ဌိနဲ့ရင်းရင်းကျိုးမျောသွားတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ကနိဗ္ဗာန်ကိုရောက်ဖို့အဲ့လိုဘုန်းကြီးရသော်များရှင်ကိုရောင်ကြီးကဟောကြားပေးတယ်အဲ့ဒါလေးကိုဘုန်းကြီးတို့ဒီမှာသံဘုတ်သင်္ကာလေးပေါ့ဒီသံဘုတ်လေးကိုသူကြည့်ကြရအောင်ခင်ဗျာမြစ်ထဲတစ်တုံးကြီးဒီကမ်းလည်းမကတ်လူနတ်မတဲကျွန်းဝယ်မတင်ရှိရင်မမြုပ်ဝဲမဆုပ်တဲ့ဆွေးပုတ်မရှိမျောလာဒီကအန်တိမနော သမုတ်ရောက်ပြီနောက်ဆုံးဒီတိုင်းကရောပါသွားမယ်ဒီအဖြစ်ရှိရှိတွေကဘာချက်မှမကန့်ရတော့ဘူးဖြစ်စီမရှိဘူးဆိုရင်နောက်ဆုံးဒီပြတုံးကြီးတွေကိုရောက်ပါမယ်ကျေသူကြည်နိုင်ကိနာမြေသေးပြတုံးကြီးဒီကံဒီမကလူနတ်လက်သေးကျွန်းဝဲမတည် ရေခြင်းမပြုတ်ဝဲမစုတ်ပဲသွေးပုံမရှိညောလာပိကအန်တိမလောသမုတ်ရောက်ဤကိနာမြစ်တိသေတုံးဤတိကံဒီမတ္တ လူနတ်မစေကျွန်းဝဲမတင်ရေတွင်မမြုပ်ဝဲမစုပ်တဲ့ခွေဘုံမရှိညောလာပိကအန္တိမလောင်သမုတ်ရောက်၏ဒါဥပမာပဲဒါသတ္တုံးဤဥပမာသတ္တုံးဤဟာ ဒီကိစ္စတွေကိုရုပ်ပါလာတဲ့ကံမှာဘုန်းကြီးတို့ဒီမှာဒီဘက်ကလည်းကံပဲဟိုဘက်ကလည်းကံပဲတကယ်လို့ကံနေရတုံးကြီးသမုဒ္ဒရာရောက်ပါလားမရောက်ဘူးတကယ်လို့ဒီမှာပြတုံးကြီးကဟိုဘက်ကလည်းမကံဒီဘက်ကလည်းမကံဘူးလူကလည်းတစ်ဆယ်နတ်ကလည်းတစ်ဆယ်တကယ်လို့လူကဆယ်သားနဲ့နတ်ကဆယ်သားပဲဆိုရင်ဒီပြတုံးကြီးသမုဒ္ဒရာရောက်ပါလားကဲ ကျွန်းပေါ်မှာလည်းကျင်းနေနေဆိုရင်ဒီတုံးကြီးရောက်နိုင်ပါဦးမလားကဲကျွန်းနဲ့တဲ့ရေတွေကောင်မှလည်းမမြုပ်ဘူးတကယ်လို့ရေတွေကောင်မှမြုပ်သွားရင်ဒီတုံးကြီးသမုဒ္ဒရာပြောင်းရောနိုင်ပါဦးမလားကဲဝဲတော့စုပ်ဘူးလေတကယ်လို့ဝဲကစုပ်သွားရင်ဒီတုံးကြီးသမုဒ္ဒရာကိုရောက်နိုင်ပါလားဒီတုံးကြီးဟာအကျဉ်းကနေပုတ်ဆွေးပြီးတော့အကုန်လုံးဟာပုတ်ဆွေးပြီးတော့ရေရောပြီးဆွေးကြသွားတယ်ဆိုရင်ဒီတုံးကြီးသမုဒ္ဒရာကိုရောက်ပါလား ကဲအဲ့ဒီအဖြစ်ဖြစ်ဖြစ်လွတ်သွားပြီဆိုရင်ဒီတိုင်းညောသွားရင်ကျုပ်ကလေးဘယ်ဖြစ်ညောသွားတယ်ဆိုရင်သမုဒ္ဒရာတိအဲ့ဒီဒီကိစ္စကြီးဟာလည်းပဲဘယ်ဖြစ်အောင်ရောက်သွားလဲဒီသမုဒ္ဒရာကြီးရောက်သွားတယ်အဲ့ဒီဥပမာအတိုင်းနဲ့တရားတော်များလားယဟန်တော်လေးတဲ့လို့လေတဲ့လို့လေဒီကံကမကတ်ဘူးဥပဒနာကမကတ်ဘူး ဒုက္ခလည်းမသိချွမ်းမှလည်းမသိရေမှလည်းမမြင်ဝဲမသိဆိုတော့ဘုရားမရှိဘူးဒီတိုင်းမျိုးသွားမယ်ဆိုရင်နောက်ဆုံးသင်တို့ဟာနိဗ္ဗာန်ရောက်တယ်ဘယ်ကိုရောက်ပါလဲနိဗ္ဗာန်ရောက်ဒါကြောင့်နိဗ္ဗာန်ရောက်မှလည်းဆိုရင်သမာဓိရှိနေခင်ဟာနိဗ္ဗာန်စီကိုဥတည်နေလို့ဘယ်လိုဥတည်နေလို့လဲ ဒီကျင်းနာဒီကြီးကလည်းသမုဒ္ဒရာဒီဥတီကြီးပြည့်စင်နေတယ်ဒီမဲ့တဲ့ရေရင်ကလည်းပဲနိဗ္ဗာန်ဒီကိုဥတီကြီးပြည့်စင်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများတကယ်လို့များပြင်လို့ကမ်းပါကတ်နေရင်ဒီလိုကမ်းကတ်ရင်လည်းပြင်လို့နိဗ္ဗာန်မရောက်နိုင်ဘူးလေဘုဘကကတ်ရင်လည်းပြင်လို့နိဗ္ဗာန်မရောက်နိုင်ဘူးလေရေလည်းမပြုတ်သွားရင်လည်းမရောက်နိုင်ဘူးလေကိုယ်ပေါ်မှာပြင်သွားရင်လည်းမရောက်နိုင်ဘူးလေလူလက်ဆင်နေဆိုရင်လည်းမရောက်နိုင်ဘူးဝဲဖို့သွားရင်လည်းမရောက်နိုင်ဘူးဆုဖို့သွားရင်လည်းမရောက်နိုင်ဘူးတဲ့ ခေတ္တလေးကိုလည်းဒီလိုလုပ်ကြအောင်အထောက်ဒူးစွာသတ္တဝါတို့ကံတွင်မကျလူနာစေကျွန်းဝဲမတည်ရေတွင်မမြုပ်ဝဲမတုတ်စေသွေးပုံမရှိမျောတာပြီးက တန်တိမနောက်နိဗ္ဗာန်ရောက်၏အထောက်တူစွာသတ္တဝါသည်စံတွင်မကြလူနတ်မစေကျွန်းဝဲမတေရေတွင်မမြုပ်ဝဲမတုတ်သေးသွေးပုံမရှိ ယောတာဘိကအတိမနာနိဗ္ဗာန်ရောက်၏သံတော်တရားဥပမာဖြင့်မြတ်စွာဘုရားထုံဟောပြသည်ဓာရုခန္ဓောပမသုတ်တော်ရီ အံတော့စေယဥပမာဖြင့်မြတ်စွာဘုရားထိုဟောပြသည်ဓာရုခန္တော်သမသုတ်တော်သည်ဒီမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီဓာရုခန္တော်ဘုမသုတ်တာအဲဒီ တတရုံးရဲ့ဥပမာပေးပြီးတော့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးယဟန်တော်ဘုရားကိုဟောကြားတော်မူတယ်။ဘုသူ့ကိုဟောတာပဲ။ဒီယဟန်တော်ဘုရားကိုဟောကြားဟောကြားတဲ့အခါကျတော့ဘုန်းကြီးတို့ဒီမှာသောတော်ကဥပမာဥပမာဖြစ်ဖြစ်အဲ့ဒီဥပမာဖြစ်ဖြစ်မှာဒီမှာလည်းပဲလေးချက်ပြလိုက်တယ်ဆိုဆက်လက်ချက်ရှိတယ်။ဒီခန္ဓာကိုယ်ကြီးကိုမြတ်စွာဘုရားကတတရုံးရဲ့ဥပမာပေးတာ။ခန္ဓာကိုယ်ဘာကြီးရဲ့ဥပမာပေးလဲ။ တစ်တုံးနဲ့ဥပမာပေးတာလေတစ်တုံးနဲ့ဥပမာပေးတာလေဘုန်းကြီးတို့ကသံဃာဒိဋ္ဌိမဲ့တယ်ဆိုတော့ဖြင့်ဂိဏရည်ရည်နဲ့ဥပမာပေးတာလေသံဃာဒိဋ္ဌိဆိုတော့မဲ့တယ်ရေပေါ့မဲ့တယ်ရည်ရည်နဲ့ဒီမှာဂိဏရည်ရည်နဲ့ဥပမာပေးတာလေဂိဏရည်ရည်နဲ့ဥပမာပေးတာတန်တရာကြီးကိုတော့ဂိဏရည်ရည်နဲ့ဥပမာပေးတာတန်တရာကြီးကိုတော့တန်တရာဥပမာပေးတာလေ အဲခုနကကြီးနဲ့ဥပမာပေးတာနိဗ္ဗာန်ကိုတော့ရှင်သမုဒ္ဒရာနဲ့ဥပမာပေးတယ်နိဗ္ဗာန်ကိုတော့ဘာနဲ့ဥပမာပေးလဲအဲသမုဒ္ဒရာနဲ့ဥပမာပေးတာဒါကြောင့်စိတ်တုံးပမာဤခန္ဓာမှန်စွာသိရဘုန်းကြီးတို့ခန္ဓာကိုယ်ကြီးဟာပါဠိနဲ့တူတယ်ဒီစိတ်တုံးနဲ့တူတယ်ဆိုပြီးလာစိတ်တုံးသမ္မာဤခန္ဓာမှန်စွာသိရမည် တေတုံဗမာဤခန္ဓာမှန်စွာသိရမည်ကျေသူကြည်လားသင်္ကန်းကြီးရတော့ဘာနဲ့ဥမာပေးတယ်မဲ့ကင်းသမာဓိဋ္ဌိမဲ့ကင်းဟုတ်တယ်ပါလား မိခင်ရေရင်လည်းဥမာပေးထားတယ်ကင်းငါရေတွင်အဲကင်းငါရေတွင်မိခင်ရင်ဉာဏ်တွင်သိရကင်းငါရေတွင်မိခင်ရင်ဉာဏ်တွင်သိရမည်ကင်းငါရေတွင်မိခင်ရင်ဉာဏ်တွင်သိရမည် ဆိုလိုက်ဒီမိမိတို့လက်ပြီးရည်ရင်ကိုတော့ပြင်းထင်းတာဖြစ်ရည်နဲ့ဥမာပေးတာဟုတ်တယ်ပေါ့လားနောက်ကြတော့ဒီမှာတံ္ဍရာကြီးကိုတော့ဖြင့်ခင်းကမြစ်ကြီးနဲ့ဥမာပေးတာဆိုလိုက်ခင်းကမြေဟာ သံတရာသမာသုလာပိကိင္ဃာမြေဟာသံတရာသမာသုလာပိ သမုဒ္ဒရာပင်လယ်ပြင်ကြီးကိုတော့ဗာဒနာမှာပြေနိဗ္ဗာန်နိဗ္ဗာန်ကိုတော့ပြင်သမုဒ္ဒရာပင်လယ်ကြီးနဲ့တူတယ်တဲ့ကိစ္စလေပင်လယ်ပမာနိဗ္ဗုတာသူစွာသိရမည်ပင်လယ်ပမာနိဗ္ဗုတာသူစွာသိရမည် ဘုန်းကြီးတို့ခန္ဓာကိုယ်ယောဂီတို့ရဲ့ခန္ဓာကိုယ်ကြီးဟာဘာလို့တူတယ်တတုံးကြီးနဲ့တူတယ်အဲ့ဒီတတုံးကြီးဟာကင်းကမြည်ရည်ထဲမှာပါဖြစ်နေတယ်မျောနေဘုန်းကြီးတို့ခန္ဓာကြီးဟာလည်းသံဃာထဲမှာမျောနေတယ်ဒီဘဝကူဒီဘဝဒီဘဝကြောင့်ဘာမှမသိသေးဘူးမျောနေတယ်အဲ့ဒီမှာဒီမှာအဲ့ဒီမှာဘယ်မှာမျောနေတယ်ဆိုတော့ဟိုကကင်းကမြည်သေးတယ်မျောနေတယ်ဘယ်မှာမျောနေတာလဲ ဒီကိစ္စရဲ့တဲ့မျောနေတာတတုံးကြီးဟာဒီကိစ္စရည်ရည်အရင်တိုင်းဟာဆိုတော့အစာစီအချက်စီအပြစ်ရှိချက်တာလွတ်သွားပြီဆိုရင်ဒီတတုံးကြီးနောက်ဆုံးဘယ်ကိုရောက်သွားမလဲဘာကြောင့်သမုဒ္ဒရာကြီးရောက်တာလဲကိစ္စရည်ရည်ကဘယ်ကိုဥတီသိသိနေလို့လဲဒီသမုဒ္ဒရာရဲ့ဥတီသိသိနေလို့ဘုရားတို့ဒီမှာခန္ဓာကြီးဟာလည်း တကယ်လို့ဒီမှာမြင့်ရှင်ကြီးရေရောမျောသွားတယ်တကယ်လို့အဖြစ်ဆောင်ချက်တွေ့ပြီးတော့သူကျင်နေနဲ့ကျင်နေသူကံကျင်နေဒီကံကျင်နေဝဲရေလေရုပ်နဲ့ကောင်းမောကျင်နေဝဲစုပ်နေဆွေးပုတ်နေဆိုရင်ဘုရားတို့ကမြင့်ရှင်ကြီးရေရောမျောနိုင်ပါဦးလားကဲအဲ့ဒီအဖြစ်ဖြစ်ချက်ကလွတ်သွားပြီဆိုရင်ဒီသမာဓိဋ္ဌိမေတ္တာဘယ်ကိုဥတည်နေလဲ နိဗ္ဗာန်ကိုဥတည်နေတဲ့အတွက်နောက်ဆုံးဒီအပြစ်စစ်ချက်လွတ်သွားပြီဆိုရင်ပယ်ကြည့်အောင်ဒီလိုရောက်သွားတယ်။အဲနိဗ္ဗာန်ကြီးရောက်သွားနိုင်တယ်။အဲဒါကိုဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဒီခန္ဓာကြီးနဲ့တေတော်ဥပမာပေးပြီးတော့မြတ်စွာဘုရားဟောတော့အဲ့ဒီတည်းမှာလည်းဘုန်းကြီးတို့ဒီမှာပါရမီအနုအရင်ဒီရဟန်းတော်တွေတည်းမှာအပါအဝင်လား။ တချို့ပုဂ္ဂိုလ်တွေဉာဏ်ဆက်ရက်တဲ့ပုဂ္ဂိုလ်ဉာဏ်လေလာစားပုဂ္ဂိုလ်ဉာဏ်ဉာဏ်နဲ့ပုဂ္ဂိုလ်ဉာဏ်ခိုင်းတဲ့ပုဂ္ဂိုလ်မပါဘူးလားရသော်ဗျာဘလို့ပဲသဘောပေါက်ရှင်းပြပေးမယ်လို့လည်းဉာဏ်လေးတဲ့ပုဂ္ဂိုလ်မျိုးကြတော့သဘောပေါက်သလားမပေါက်ဘူးလားသဘောမပေါက်ဘူးအဲ့ဒီမှာသဘောမပါတော့အဲ့မှာယဟန်တော်ကြီးတစ်ပါးကအဲ့မှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကိုသူရှာတယ်ဧဝံဟောတိအညာတရောတိဘဂဝန္တံဣတာရောသာ ဧဝံဟုတ်တိကိညာတရောဘိက္ခုပကဝံဇာဧကရဝံသာကိညာတရောအသာသမသောဘိက္ခုယဟံဒီပကဝံတန်ရသောဘုရားရှင်ကိုရောမြတ်ကြီးကိုဧကံဤသို့သောစကားကိုအဝဆလျောင်းထားသည်ဘုရားရှင်ကိုရောမြတ်ကြီးကဒီစတုံးကြီးနဲ့ဥပမာပေးပြီးတော့ဟောရတာမြတ်စွာဘုရားစတုံးကြီးကသူ့ရဲ့ဘာဝအလျောင်းဒီခြင်းကကြီးကိုညောသွားတဲ့အခါ ဟိုကမ်းလိုက်ဒီကမ်းလိုက်ဟိုတင်လိုက်ဒီတင်လိုက်ဟိုမြုပ်လိုက်ဒီမြုပ်လိုက်ဒါသဘာဝပါဗျာဒါကိုတော့ဒီလိုသဘောပေါက်ပါလေစဉ်းစားကြည့်တော့ဟုတ်တာပါဘုန်းကြီးတို့ကဘုန်းကြီးကလည်းတောင်းပါနေခဲ့တယ်ကလည်းတောင်းပေါ်မှာကြည်ရတဲ့ခါခါလာကြတော့ဘုန်းကြီးတို့တစ်ပင်ကိုအမိပြုပြီးတော့တောင်းပေးတဲ့တစ်ပင်လေးနဲ့တောင်းပြီးဆွေးနွေးကြည့်ပြီးတော့နေချင်းစရာရှိရသူတော်ကောင်းကြီးနေတဲ့နေရာ အရေးအဝါဒလေးနဲ့ဖြစ်အောင်ဆိုတာသတ္တပင်ကိုဖြစ်လာပြီဆိုရင်မခုတ်ရဲဘူး။အဲကြောင့်လေဆိုတော့ရှောက်တောင်တရားတွေကပေါက်လာတဲ့သတ္တပင်လေးငွေရ။အဲဒီတော့ရုပ်ရှင်နဲ့အများဒီမှာယဟန်သာဃာတော်ကြီးကျင့်လို့ပြန်ကောင်းရတာသတိရှင်ဆုံးဆုံးရသတိဖြစ်ကြတွေ့ကြတာဆိုတော့သင်လိုအပ်တယ်။သင်လိုအပ်တဲ့အခါမှာဘုန်းကြီးတို့ဝါဟုအချိန်ရောက်ပြီဆိုရင်ဝါဆိုဝါကောင်းမဖောက်ပါဘူး။ ဒီအဲ့ဒီကမှာဟိုကမြည်တောင်ကြကြီးသိသိပြီးတော့လာတဲ့ကမှာဘုန်းကြီးတို့ကျင်းတာအဲဘုန်းကြီးတို့ရဲ့ဒီမှာအေယဝေကြီးကြီးတဲ့ဟိုတတုံးရောပါထင်းထင်းရောပါအဲ့ဒီဒီလုံးကဘုန်းကြီးတို့ဒီမှာလှီလေးကြီးနဲ့ထင်းဆယ်ခဲ့ရတယ်စကိုင်းတောင်မှာဘာလုပ်ခဲ့ရလဲအမလီဟိုကထင်းတုံးလေးနဲ့မြင်လို့ဟိုကပြုံးလိုက်ပေါ်လိုက်နှုတ်လိုက်ပေါ်လိုက်ရောလာတယ် ဟိုးဘုဘက်ကလည်းသင်ပြနေတဲ့ဒီဘုဘက်ကလည်းသင်ပြနေတဲ့ဒီပြန်လို့ပြီးလူပါလားလူပါသင်လူပါလားအဲဒီမှာပြန်တော်တော်ပြီးတော့သင်လူပါလားအဲဒီမှာသင်လူမဲ့တာတစ်ခါတည်းရမှာအဲဒီသင်ကိုဟိုးအကောင်စီရပါလာတယ်ဟိုးဘယ်သူမှမကပ်ရဘူးအဲဒီမှာတက်ပါပြီးလေးဘူးကဘေးထည့်ထည့်လိုက်ရတယ်အဲဒီမှာအကောင်စီပါဟိုကသင်လုံးကိုကပ်ပြီးပါလာတယ်လေအဲဒီအန္တရာယ်တွေဖြစ်တာအဲ့တော့ဒီလိုသင်လုံးတွေရောပါလာတယ်ဆိုရင်ဘုန်းကြီးတို့ကကံကဖြစ်နေတယ် ကာရနေရှိနေတဲ့ခါကျတော့ဟာဟိုမှာတော့သုံးကြီးရောလာပြီးခါတယ်ဟိုလိုင်းနဲ့တူပဲဒီပြောင်းလိုက်လိတ်သွားလိုက်ညစ်ပြလာလိုက်လိတ်သွားလိုက်မြင်နေတာလည်းမဲမဲမဲနဲ့ဒီလိုကြီးပေါ်လာတာချင်းကြီးတွေဟာချင်းအကြီးသေးသူ့လိုက်မြင်ရအဲ့ဒါလေးကိုကိုကြီးတို့ဖြေကြတယ်အဲ့တော့လက်ပါဗျာတဘာဝမရဒီမှာပြည့်ထဲမှာမျောပါလာတဲ့စစ်တုံးကြီးလိုပဲဟိုကတိကနေလိုက်မြင်လိုက်ရုံလိုက်ပေါ်လိုက်ဒါတဘာဝပါဗျာ ဒါပေမဲ့အဲ့ဒီစစ်တော်ကြီးဥပမာပေးပြီးတော့တင်းလို့လဲတယ်ဒီဘက်ကမှာကတ်တယ်ဒီဘက်ကမှာမကတ်တယ်ဟိုဘက်ကမှာမကတ်တယ်ရေးတယ်မှာမမြုပ်ပဲတောင်းပေါ်မှာမတင်ပဲလူမတင်နတ်မတင်ပဲဝဲမစုပ်ပဲအကျွမ်းမပုတ်ဆွေးလို့ရှိရင်တင်လို့နေကရောက်နေတယ်မြတ်စွာဘုရားဟောပါအဲ့တော့ဒီဘက်ကဆိုတာဘာလဲ သိကျင်လာတယ်။ဒါကြောင့်ဒီပကံဆိုတာဘာလဲဆိုတာလေးဒီဥပမာရဟန်းတော်ကပေလူတော်ဗန္တိဟောဟိမတိရံဗန္တိဘုံတော်နေဟောတုံနဲ့တပ်ပါတော်မူလေတော်မြတ်စွာဘုရားဟောဒီမှာတိရံဒီလေကံဟူဒီဒိဋ္ဌိကိုဘုရားပါဠိမြတ်စွာဘုရားဒီလိုဒီလိုကံဆိုတာဒီလိုကံကျင်တယ်ဆိုတာဒီလိုရဟန်းတော်တွေအဲ့ဒါကိုဒီလိုသဘောမပေါက်နိုင်ဘူးကြာဒီစိတ်တိုင်းဟူပဲကံကတ်တယ်ဆိုတာဒီလိုသဘောပေါက်တယ် တပည့်တော်ရဟန်းတော်ဒီဘက်ဒီဘက်ကဆက်တယ်ဆိုတာတပည့်တော်ဘာလို့ဆိုလိုပါလဲအဲ့ဒါတပည့်တော်မသိကြဘူးဗျာဒီကံမှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးကဟောဒီမှာဒီရာဒီကောပိဋိသံမေတံဣဇာတိကံအာရဏနာအတိဝဇနံဘိက္ခုယဟံဟောရာဟောဒီမှာဒီရာဒီကောတိဧတံဟောဒီမှာဒီရာဟောသောဤယံဤတိ သန၆ပါးကုန်သောဣဇာတိကာဏအာရဏနာဖြင့်အာရဏတရားတို့၏အဓိပ္ပာယ်အမိပါပေ၏ဣဇာတိကာယရဏ၆ပါးဘာ၆ပါးလဲဒီဣဇာတိကာယရဏဆိုတော့ပေါ်ရခဲ့တယ်အတွင်းအာရဏ၆ပါးပါတယ်လေဒီအတွင်းအာရဏ၆ပါး အဲ့ဒီအတွင်းအာရဏ6ပါးဟာဒီပကံကိုခေါ်တယ်အတွင်းအာရဏ6ပါးကိုပကံခေါ်တယ်ဒီပကံအဲ့တော့အတွင်းအာရဏ6ပါးဆိုတာမျက်စိနာနှာခေါင်းလျှာကိုယ်စိတ်ဒီ6ပါးပါအဲ့တော့ဒီမျက်စိမိမိတို့ကတဏှာမာနဒိဋ္ဌိကန့်ညှိနေရဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီပကံကန့်တယ် ကဲဒီတော့မျက်စိဆိုတာကလည်းဒီမျက်စိလေးကိုဘယ်လိုကန့်ညစ်နေတာလဲတချို့ကငါမျက်စိလေးကစိတ်ပြီးတော့စတာပဲငါမျက်စိလေးကစတာလို့မှန်လေးကိုဟိုဘက်ဆောင်ကြည့်လိုက်ဒီဘက်ဆောင်ကြည့်လိုက်ညာဘက်ကတ်တယ်ကဲဆက်ကတ်တယ်အဲ့ဒီညာဘက်ကဒီဘက်ကကပြည့်ပြမရှိဘူးအသေးလေးတစ်ခါစိုက်ပြီးကြည့်လိုက်တော့မှအဲ့ဒါတောက်ပြကောင်းပါ ဒါကြောင့်ဒီလိုရစိတ်လေးဒီလိုကတခါလဲကန့်နေလေဆိုရင်တဏှာနဲ့ကန့်နေလေဆိုရင်ဒီလိုကန့်တတ်တယ်။အဲ့ဒီပုဂ္ဂိုလ်လည်းပဲရေရေရောမျောနိုင်ပါဦးမလား။ကိုယ့်မျက်စိနဲ့ကိုယ်သဘောကျတာ။တချို့ကလည်းပဲအသက်အရွယ်ကြီးကြီးငါအသက်60တောင်ရှိပြီ65နှစ်ရှိပြီ90ရှိပြီ90ရှိတာကိုကြည့်ရတယ်။ကိုယ်အဝေးကြီးကသေးသေးပုံပုံလေးတော့မြင်ရတယ်။ဟောငါမျက်စိငါမျက်စိ တကယ်လို့လားဆိုတာရှိသလားတကယ်ရှိဟုတ်ရှိတာဒါနဲ့ပါရှိတာလေအဲ့ဒီရုပ်တဲ့နာမ်ပေါ်မှာတကယ်ရှိတရားပေါ်မှာမရှိအနေအားဖြင့်ငါဆိုပြီးတော့သွားပြီးစမ်းကြည့်နေတာအဲ့ဒါအတ္တတိတိပုဂ္ဂရာတိတိပဲအဲ့ဒီမှာအတ္တတိတိပုဂ္ဂရာတိတိပဲငါအနေအားဖြင့်သွားပြီးတော့တွင်းကြည့်နေတယ်လေနောက်ပြီးတော့ငါရဲ့စိတ်ကစားတယ်ဆိုတော့ကိုယ့်ရဲ့စိတ်ပေါ်မှာတာယာမလားမတာယာဘူးလား သဘောကျပါရနေတာဟောဒီမျက်စိကလေအဝေးကြီးတိတိလေးတောင်နေရတယ်ဒီမျက်စိကစာရည်ဒီတခါလေမျက်မှန်တောင်တက်ပြရမလို့ဒုမျက်စိကလေအသက်60ကျော်90ပြည့်နေဟောမျက်မှန်တောင်တက်ပြရမလို့ဒုမျက်စိကတော့မာနာပါပါလိမ့်မယ်ဗျာမာနအဲ့လိုမျက်စိနဲ့စပ်ပြီးတော့တဏှာမာနဒိဋ္ဌိမေတ္တာမှဒီလုံးဟာမတ္တိလနေတော့အတ္တ အဲ့တော့ခန္ဓာဥစ္စာကအာသေအားဖြင့်ဒီလိုကတ်ပြီးကျွမ်းနေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဘက်ကကတ်တာဘယ်ကကတ်တာလဲအဲ့တော့ဒီကိုကိုယ့်ရဲ့မျက်စိလေးနဲ့ရတာယာကိုယ့်ရဲ့ကိုယ့်ရဲ့စီလေးနဲ့ရသဘောကျတဲ့ကိုယ်မှာကိုယ်မှန်တာတွေတက်အဲ့လိုဖြစ်နေပြီဆိုရင်ဒီတမ္မာဒိဋ္ဌိဆိုတဲ့လောကီရေကြောမျောမလားမမျောဘူးလား မပြောတော့တရားကိုမှတ်တော့ခါရဲဆောင်းပြန်ရောက်မှန်လို့ဖြစ်နေပါဆောင်းပြန်ရောက်မှန်လို့ဖြစ်နေတာပဲတရားဒုက္ခမှာတည့်ရရှိတယ်တင်းနေတော့ဟောက်ကုန်လားဟောခက်လိုက်တာတော့တရားရည်ကရောက်တာမှာတည့်ရရှိတယ်ဒီကရဲအမှန်ကြည့်ပြီးပြင်းနေတာဟောက်ကုန်လားဖြစ်တယ်ကိုယ့်ရဲ့စိတ်ရဲ့ယနေ့ကိုယ့်ရဲ့စိတ်လေးကိုမှအဲ့လိုတန်ရစမ်းနေတာမျက်စိနာတချို့ကလည်းနားနဲ့စပ်ပြီးတော့အတန်း မလေးငါကြောင့်ပြောနေတော့ငါတူတူတော်လေးကြားအမလေးကရုဏာသိကြည်ရလူနာအမှဘလောက်ပြောကိုယ်ပြညာပြောပြီးဆိုရင်ဘယ်နေရာပြောဆိုသိတယ်အဲ့လိုပေါ့အဲ့မှာနာကြည့်နေစပ်ပြီးတော့သဘောကျနေတာသွက်တက်နေတာအဲ့ဒါကြောင့်ဒီမှာနာနဲ့စပ်ပြီးတော့လည်းကိုယ့်ဟာကိုယ်ကန့်နေလေနာနှကောင်းနဲ့စပ်လို့လည်းဒီလိုပဲကန့်နေနေတဲ့နာနှကောင်းမယားကိုယ်စိတ်ဆိုတဲ့အဲ့ဒီဓာတ်၆ပါးနဲ့စပ်ပြီးတော့မိမိဟာ တာယာလေးနဲ့ကန့်ညစ်လေးနဲ့ဆိုရင်ဘုန်းကြီးတို့ယောဂီများဘယ်ကန်းကိုတင်းနေတာလဲအေးဒီဘက်ကန်းကိုတင်းနေတာခေတ္တလေးကိုဆိုကြည့်လိုက်အောင်အာယောရဏမြင်းချောက်ဖြာဒီမာသက်ကံဤအာယရဏမြင်းချောက်ဖြာ ဒီမှာပကံဒီသူ၆ဒွါရမှာကိလေသာဖြစ်လာဤကံတတ်တော်သည် ၆ကွာရမကိလေသာဖြစ်လာဤကံသတ္ ကြောရာ၆ပါးနဲ့စပ်ပြီးတော့မိမိဟာတဏှာနဲ့တက်နေနေမာနာဒီမျက်စိလမ်းလာတရားကိုသိနဲ့စပ်ပြီးတော့မာနာကိုသိနေမယ်ဒိဋ္ဌိငါးလေးအားဖြင့်ဒီမှာထင်မှားပြီးတော့နေနေစုပါရင်အဲ့ဒီပုဂ္ဂိုလ်ဟာတမ္မာဒိဋ္ဌိနဲ့ရင်ရင်ရောမျောနိုင်လားမမျောနိုင်ဘူးလား။ဘာဖြစ်လို့လဲဒီဘက်ကကတ်တယ်ဒီဘက်ကကတ်တယ် ဆိုတော့ကပြောလေစစ်တုံးကြီးကဒီလိုကမ်းမှာကတ်နေရင်ဘုန်းကြီးတို့ကျင့်တာကြီးရေရင်ရောမျိုးနိုင်ပါလားမမျောနိုင်ရင်သမုဒ္ဒရာရောက်ပါလားဒီဒီပဲဘုန်းကြီးတို့ယောဂီများဟာလည်းဒီအဋ္ဌိလက္ခဏာလျာကိုသိဆိုတယ်ဒီအတွင်းအာရဏ6ပါးတနည်းအားဖြင့်ဇွာရ6ပါးဒီ6ပါးနဲ့စပ်ပြီးတော့မိမိတို့ကကန့်ညှိပြီးတော့ရင်းနဲ့တဏှာတွေမာနတွေဒိဋ္ဌိတွေလောဘတွေဒေါသတွေဖြစ်နေတယ်ဆိုပါရင် အဲ့ဒီပုဂ္ဂိုလ်ကဘုရားရေရေတော့မပြောနိုင်ပြောနိုင်ပါလားမပြောနိုင်တော့တဲ့အတွက်နိဗ္ဗာန်ရောက်နိုင်ပါမလားနိဗ္ဗာန်မရောက်နိုင်ဘူးဘုရားတို့သာသနာတော်မှာသင်ကြားတဲ့ဥပဒေကြောင့်လေးတစ်ခုရှိခဲ့တာဘုရားတို့မကန့်ဘူးလင်းဆိုတာလေးလေဒီကံကပ်ပါလေးပေါ့အဲ့ဒီမှာမကန့်ဘူးလင်းရဲ့ဥပဒေကြောင့်လေးတွေကဒီမကန့်ဘူးလင်းဟာလူမှုရေးကိစ္စတွေဆောင်ရွက်တယ် ပရာဟိတလုပ်ငန်းဘာလုပ်ငန်းတွေလဲဒီပရာဟိတလုပ်ငန်းတွေကိုသူကဆောင်ရွက်တယ်သူတော်ရဲ့အကျိုးကိုသိဆောင်ရွက်တာလမ်းဆိုရင်လည်းလမ်းတွေကမူကမောက်ဖြစ်နေရင်လမ်းတွေကိုဖြေပေးလိုက်တယ်ဝတ်တွေရှိနေရင်အဲ့ဒီဝတ်တွေကိုသွားဖုတ်ပေးတယ်အဲ့ဒီလိုပေါ့အမိုက်တရားတွေရှိနေရင်အမိုက်တရားတွေကိုကျုံးပြီးတော့သွားပြီးယေရှုပေးလိုက်တယ်အဲ့ဒီလူမှုရေးလုပ်ငန်းတွေပရာဟိတလုပ်ငန်းအားလို့ဆောင်ရွက် သူ့မှာစနေ၄ယောက်ရှိစနေယောက်ရှိတယ်အဲ့ဒီ၄ယောက်ကသူသူစားတဲ့သူစိတ်ဓာတ်သူမိတ်ဓာတ်သူနန္ဒာဆိုပြီးတော့စနေများ၄ယောက်ရှိအဲ့ဒီ၄ယောက်ထဲမှာသူနန္ဒာသူစိတ်ဓာတ်သူမှာသူမိတ်ဓာတ်ကတော့သူတို့ကဒီမသားသူနေနဲ့အတူတူပဲဝိုင်းဝန်းပြီးတော့ပါရမီဖြည့်ပြီးတော့ခါနဲ့လက်ကြီးဆောင်ရတာ သောတော်ကဆောင်းရလို့ဒုတိယပဲဆောင်းရပြီလေနောက်ကြတော့စိတ်တူသဘောတူဖြစ်တဲ့ပုဂ္ဂိုလ်ကြီးစုပေါင်းပြီးတော့ဆောင်းရကြတယ်။ကိုဘုန်းကြီးတို့ကပြုံးမတရားဒါကသူ့အခွင့်ပေါ်တယ်။ပထမတော့ဒုတိယကစနောက်ကြတော့စိတ်တူသဘောတူပုဂ္ဂိုလ်ကြီးစုပေါင်းပြီးတော့ဆောင်းရကြတယ်လို့ပေါ့။အဲဒီမှာမကလူတွေကပထမတော့တရားချင်းနောက်ကြတော့သူကစုပေါင်းပြီးတော့အဲ့ဒါဆောင်းရကြတယ် သူနဲ့အတူစိတ်တူသဘောတူပုဂ္ဂိုလ်တွေပြဋ္ဌာန်းလုပ်ငန်းတွေဆောင်ရွက်ဒီဇနီးသုံးဦးကလည်းဒီပုဂ္ဂိုလ်တွေစားဖို့တောက်ဖို့ဆင်တဲ့အရန်နဲ့လိုက်ပြီးပါမယ်ရှိဆောင်ရွက်ပြီးဒါပေမဲ့အဲ့ဒီမှာသူသာဆိုတဲ့ဇနီးရတော့ဒီအလုပ်တွေကိုဘယ်မှမလုပ်ပါလို့အပြင်ထွက်လိုက်ရင်လေဒီတိုင်းနဲ့အသားနဲ့သွားလိမ့်မယ်တခါလဲပြင်ပြင်ပန်းပန်းလုပ်တဲ့အတွက်ကြောင့်လူဟာပင်ချုံသွားလိမ့်မယ်အဆပြတ်သွားလိမ့်မယ်နေရာဟောင်းဝင်လိုက်ရင်အသားရင်လွှဲချောက်သွားလိမ့်မယ်စသဖြင့် အဲ့တော့သူ့ရဲ့အနာပါသူ့ရဲ့ခန္ဓာမျက်စိနားတာတရားကိုယ်ကိုပဲကန့်နေတယ်သူ့ကိုယ်သူပဲဖန်တီးကုန်ရှိမှာပဲအရာကြီးဖြစ်ခြင်းနေတော့လားအဲ့ဒါမိမိကိုယ်ကိုမိမိကန့်နေပြီးတော့နေစက်တာအဲ့ဒါဘယ်ကန့်ကန့်နေတာလဲဒီဘက်ကကိုကန့်နေတယ်ကိုမျက်စိလေးကိုတခါလဲမျက်စိလေးဒီတိုင်းနေတာမေးနေတာလေးဒီတခါလဲမျက်စိလေးကျဲလာအောင်ကျဲလာရဲ့ချင်းအောင်ကာချေလေးဆိုလိုက် ဟုတ်လားမဟုတ်လားသိတယ်ငယ်သူကသူမျက်စိအလှပြင်းနေတာအဲဒီလိုပဲတခြားတခြားဟာတွေလည်းအကုန်လုံးပေါ့ပဲအလှပြီးပြင်းနေမှာအဲ့လိုပြင်ဆင်ပြီးတော့ဒီဒီခန္ဓာကိုယ်ရဲ့အလှပတွေကိုပြင်ဆင်ပြီးတော့ကိုကိုကိုပဲတာယာတက်ပြီးပြီးတော့နေတာဒီဘက်ကတင်းနောက်ဆုံးသူတို့အသက်တိုင်းနေပြီးတော့ကိုယ်တော်သွားကြတဲ့ခက္ခဏကြတော့ကြောင်းအခုကြားရကရေအထဲမှာသွားပြီးတော့ဗျာင်းမှပြီးဖြစ်တယ်။ဘာဖြစ်နေလဲ။ အပေဘုံသာသိဋ္ဌာန်ဖြစ်နေတာလေသိဋ္ဌာန်ဆိုတာဘာဘုံသာလဲအပေဘုံသာလေအဲ့ဒီမှာသိဋ္ဌာန်တွေဖြစ်နေတာအဲ့ဒါသူ့ရဲ့ဒီမှာမိမိကိုယ်ပေါ်မှာမိမိကပ်ပြီးပြီးတော့နေတဲ့အထွက်ကြောင့်သူ့မှာအခြားအခြားပုဂ္ဂိုလ်တွေကတက္ကိဏလောကလာသိစေနေစံစားရပြီးလည်းလုပ်လေတဲ့သူ့မှာဘာကုသိုလ်မှမိမိရဲ့အမွန်တရားကြားတဲ့အတူတကွဘာမှမလုပ်ခဲ့ မိမိရဲ့အနာပေါ်မှာမိမိရဲ့ခန္ဓာပေါ်မှာပဲစက်ကြည့်နေဒီလိုကျမ်းမှာတင်နေတဲ့အတွက်ကြောင့်အဲ့ဒါသူအားဒုက္ခရောက်သွားတာဒါကြောင့်ဘုန်းကြီးတို့ဘုရားလည်းမိမိရဲ့မျက်စိတချို့ပုဂ္ဂိုလ်များဆိုရင်မိမိအတုတွေရှိနေပြီဆိုတာမျက်စိကဝေးကြီးမြင်ရတယ်ပုဂ္ဂိုလ်သဘောကျတယ်အခုမျက်ခုံးမွေးလည်းမဖြူသေးဘူး။ခံကြလုံးတွေကလည်းကြည်နေနေတယ်နဲ့ဟိုစသည်ဖြင့်ကိုယ့်မျက်လုံးနဲ့ကိုယ့်ဟာကိုယ်တရားစမ်းကြည့်နေတာဒါဒီဘက်ကကတ်တယ်ဘက်ကကတ်တယ် အဲဒီဘက်ကန်းကိုကတ်နေတာဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအဲ့ဒီလိုကတ်တတ်နေပြီဆိုရင်ဒီပုဂ္ဂိုလ်ဟာသူ့ရဲ့ရည်ရည်တို့မမျောနိုင်တော့တဲ့အတွက်ဒုက္ခကိုရနိုင်ပါမလားနည်းနည်းနောက်တစ်ခါအရန်တော်ကြီးကဒီဘက်ကန်းဆိုတာအပြည့်သိရပါဘူးဗျာဒါကခုဘက်ကန်းဆိုတာဘာပါလဲတဲ့ဒီကိုဗန္ဒီပါရိသံတိရံဗန္ဒီဘုလုံးကြီးကိုထုံးရင်းတောက်ပါတော်မူ၏ရောမြတ်စွာဘုရား ပါရိနာတိရဟူမပကံဟူတိကိဉ္ကိုဘေဒာနိယသောဗျာဟူမပကံဆိုတာဘယ်ဟာကိုဆိုလိုပါလဲဒီဓမ္မဗျာစေကုရောမြတ်ကြီးကပါရိနာဒုရတိကောဘိက္ခုသံလိတာဗာဟိရဏအာယရဏနာတိဝကနံဘိက္ခုယဟံတဲ့ပါရိနာတိရတိကောဣဒပါရိနာတိရဟူသောဤအမည်ဖြင့် သန္တာ၆ပါးကိုသောဘာဟိရအာယရဏနာအပြင်အာယရဏ၆ပါးတို့၏အတိဝဇနာအမိပါပေ။ကိုယ်ပဲကံဆိုတာအပြင်အာယရဏ၆ပါးအပြင်အာယရဏ၆ပါးဆိုတာဒီကဘာတွေလဲဆိုတော့ဘူပါယသရာယကတာယရတယဘုဒ္ဓဘာယဓမ္မယအဲ့ဒီအပြင်အာယရဏတွေအစင်းအတ္တအမြအရာအတွေ့အထိတွေ ဒါကသင်အာရဏပါအာရဏရေဒီအဲ့ဒီသင်အာရဏအကျဉ်အာယုလေးပေါ်မှာမိမိတို့ကတာယာစံ့မြင့်ပြီးနေလဲဆိုပါရင်အဲ့ဒီပုဂ္ဂိုလ်ဟာကိုယ်ပဲကန်းကျင်လာဘယ်ကန်းကိုကျင်လာလဲကိုယ်ပဲကန်းကိုကျင်လာဒီနေ့ရှင်ရောတာနာရိတ်တာမှလာပြီးတော့မာသရိကဝိသဒနာတရားကိုအားထုတ်ပြီးနေကြတဲ့ပုဂ္ဂိုလ်များ ဒီအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်များမျက်စိအမြင်ကောင်းနေတယ်လို့ပြောတယ်။မျက်စိမမြင်တဲ့ပုဂ္ဂိုလ်တို့ချင်းလို့ကိုယ်ယောဂီရှင်ရှင်လေးရဲ့အရေးတာယောဂီများလိုက်လာတဲ့သိက္ခာမျက်စိဝေသူပုံစံယူနည်းနည်းကျင့်ရမည်။တကယ်လို့ဒီကဒီမျက်စိကိုယ်ဒီတောင်တောင်များများရှိနေတယ်ဆိုရင်ပုထုဇဉ်ပြီ။ ဆင်းအာရုံကောင်းကောင်းလေးမြင်ရရင်သဘောကျလားသဘောမကျလားအဲ့ဒီသဘောကျသွားပြီဆိုရင်ဒီပုဂ္ဂိုလ်ဘယ်ကန်းကျင်လာလဲဒီဟုတ်ဘကန်းကျင်သွားလို့ဟုတ်ဘကန်းကပ်သွားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများအဲ့ဒီလိုဟုတ်ဘကန်းကပ်သွားပြီဆိုရင်ဒီပုဂ္ဂိုလ်ဟာလက်ခင်ရေရင်ကျော်မျောနိုင်လားမမျောနိုင်ဘူးလားမမျောနိုင်တော့ဒီလိုနဲ့အတန်အာရုံလေးနဲ့ဆက်ပြီးတော့ဘုန်းကြီးတို့ယောဂီများ ဒီအတန်လေးတွေနားထောင်ပြီးတော့ဘုရားပြောတာဆိုတာအားဖြင့်အချင်းချင်းဘုန်းကြီးတို့ယောဂီများအချင်းရဲ့တခါတော့ဒီမှာရောက်မှတွေ့မိတ်ဆွေတွေချင်းဒေသမိတ်ဆွေချင်းပြီးတော့ဒါလည်းစကားပြောနေလိုက်တာပြီးပြင်းတယ်ခရီးနေအောင်ခရီးနေအောင်စကားကိုပြောလိုက်တဲ့အမလီတယောက်ကလက်ရှင်အားနဲ့ပြောဟိုတယောက်ကအောင်မမေးအောင်ပြီးတော့လည်းမျက်နှာကကြည့်ဒါကသူ့တာကိုပဲတခါလေ မျက်စိလေးတစ်ခါခဏမိတော့ကြပွင့်လာအောင်ဆုံးမိတယ်ပွင့်ပြီးတော့အဲဒီမှာခါရသူတစ်ခါစကားလေးပြည့်တော်လိုက်ကြနေတခါသူပြောတဲ့စကားနဲ့သူလည်းစကားပြောနေရတာကိုပဲဒီအတန်လေးနားထောင်နေရတာကိုပဲစိတ်ကလည်းမောကြတာယာနေပြီဆိုရင်ဘယ်တန်းတင်နေတာလဲဒီလိုတန်းတင်နေတာဒါကြောင့်ဘုန်းကြီးတို့ယောဂီများဒီအတ္တအာယုန်နဲ့ဆက်ပြီးတော့လည်းမိမိတို့ဟာဥပဒ်တင်နေတာ ဒါကိုလွတ်တဲ့ဘောကြနေပြီဒါလေးကိုကြားခြင်းနေတယ်ခဏခဏကြားခြင်းနေတယ်နားထောင်ခြင်းနေတယ်စကားမပြောဘယ်မှသူယောဂီတွေဒီမှာဒီတယောက်ပြန်သွားပြီဆိုရင်ဒီဒေတာကြီးကသူ၄900ရှိတာလေအိမ်ကိုဆက်နေတာလားဘယ်သူမှမရှိတော့ဘူးပြန်သွားပြီကဲသမီးတွေကလည်းရှိတော့လည်းလားဆိုတော့စဉ်းစားကြည့်ရအောင်သူ၄900ရှိနေတာလေအဲ့ဒါသူနင်းသက်တာအောင်ရတယ်ခန္ဓာဒီမှာတစ်ဆောင်လောက်ရှိတယ် ဟိုတယောက်ပြန်သွားတာလည်းသူ့မှာထားတယ်ဘယ်သူမှမရှိတော့ဘူးပြန်ကုန်ပြီးတော့လာကုန်တဲ့ပါကလည်းလုပ်တယ်ဟောခက်လိုက်ရဲ့အဲ့ဒါပါပဲသူလည်းပြောသူရတဲ့သူ့တန်လေးကိုမိမိသားရလားမသားရလားကဲသူ့ကိုမိမိကမြင်နေရတာတွေ့နေရတာကြည့်နေရတာပဲသဘောကျတယ်လားသဘောမကျဘူးလားအချင်းချင်းခင်နေနေကြအဲ့ဒီမှာအချင်းချင်းခင်နေပြီးတော့တာဝန်ကိုဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟိုဘက်ကတင်ကတ်သွားတယ်ဘယ်ကကတ်သွားလဲ အဲ့လိုဘုရားဆက်နေပြီဆိုရင်လည်းရေရေရောရောနိုင်လားမရောနိုင်ဘူးလားကဲဒီတိုင်းပဲကိုယ်တို့ယောဂီများသင်ကောင်းကောင်းလေးတွေအတန်ကောင်းကောင်းလေးတွေနားကောင်းကောင်းလေးတွေရတာကောင်းကောင်းလေးတွေအတွေ့အထိကောင်းကောင်းလေးတွေစိတ်ကူးစဉ်းစားကြံပြီးကောင်းကောင်းလေးဒီအယုံလေးတွေကမှမိမိကသဘောကျလက်တဲ့နေပြီဆိုရင်လည်းရေရေရောရောနိုင်လားမရောနိုင်ဘူးလားကဲမရောနိုင်တော့ဘူးဆိုရင်ဒိဋ္ဌာန်ကိုရောက်နိုင်လားမရောက်နိုင်ဘူးလားကဲဒီတော့ ဟိုဗျံတော်လေးကရှင်ဗျာတဲ့ဟိုပကန်းဆိုတာပါလေဒီမြတ်စွာဘုရားကဟိုပကန်းဆိုတာဘယ်ဘာကြီးလာကြတာအပြင်းအာရဏ၆ပါးပဲကွာတဲ့အဲ့ဒီပုံမှာတင်းနေပြီဆိုရင်အဲ့ဒီပုံမှာလက်သက်သာယာနေပြီသဘောကျနေပြီဆိုရင်အဲ့ဒီပုံကဟိုပကန်းကတ်တာပဲတဲ့ပကန်းကတ်တာလေကဲဟိုပကန်းကတ်ပြီဆိုရင်နိဗ္ဗာန်ကိုရောက်နိုင်ပါဦးမလားမဲခင်ရေရင်ရောမျောနိုင်ပါဦးမလားဗျာကဲဆိုလိုက်ရအောင်အာရဏ ရင်ချောက်ပြဘုမတက္ကဏီအာယရဏရင်ချောက်ပြဘုမတက္ကဏီ6အာယုံမှာ ကိလေသာဖြစ်လာဟုကံတတ်တော်သည်၆အာယုံမှာကိလေသာဖြစ်လာဟုကံတတ်တော်သည်သူ ဒီတော့ဘုန်းကြီးတို့ယောဂီများမိမိရဲ့ယသိလမ်းသာလျာကိုသိတာကိုမိမိတို့ကသဘောကျပြည့်စုံပြီးတော့နေပြန်နေသိသူသိပြနေပြန်နေမျက်စိနဲ့ဆက်လို့နှာခေါင်းနဲ့ဆက်လို့လျှာနဲ့ဆက်လို့ကိုယ်နဲ့ဆက်လို့စသည်ဖြင့်ယသိလမ်းသာလျာကိုသိအတွင်းအာယတနာ၆ပါးနဲ့စပ်ပြီးတော့ဒီပေါ်မှာသဘောကျပြည့်စုံသိသူသိပြနေနေဆူပါရင်အဲ့ဒီပုဂ္ဂိုလ်ကကတ္တာဒီလေကဒီလေကတ္တာဘယ်ကံကတ္တာလဲ ဒီပကကတ္တာအဲဒီတော့အသင်အတန်အနအရတာအတွေ့အထိအဲဒီအာယုံလေးနဲ့စပြီးအသင်အာယုံကောင်းကောင်းလေးကိုသဘောကျပြတ်ပြတ်နေတယ်ဒီတရားအထုတ်ကြည့်ကြတာဆိုတော့အထုတ်တဲ့ပုဂ္ဂိုလ်ဟာသုကုံကလေးသူထိန်ကိုမလိုဘူးလားေသောတေကလေးသူသိမှုလူတွေသာကြောင့်မျက်စိလေးကိုသူသိတဲ့ဝိတုဇဉ်ကိုပြီးပြီးတကယ်လို့သိသိလို့ရှိရင်ဒီမျက်စိဆင်းတဲ့သာပြီးမြင်ရတဲ့အသိအယုံနဲ့ဆက်ပြီးတော့ကိလေသာတွေမဝင်နိုင်ဘူးလား နှစ်သက်စရာအာရုံလေးတွေနှစ်သက်လိုက်တာပဲတကယ်လို့မနှစ်သက်စရာအာရုံလေးဆိုရင်ဒါကြီးရတယ်ဘာကြီးလဲဆိုတာကိုချက်သွားအဲ့ဒီမှာခါရဲသဘောမကျဘူးဆိုတာကိုချက်အဲ့ဒီတော့ဘုန်းကြီးဒီမှာအသင်းအာရုံလေးတွေနဲ့စပ်ပြီးနှစ်သက်စရာသဘောကျကံ့မြင့်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဘယ်ကံကိုကတ်တာလဲကဲဒီဘက်ကလည်းမကတ်အောင်ဒီဘက်ကလည်းမကတ်မိအောင်ဘုန်းကြီးတို့ယောဂီများက ဒီပဋိပဒါမဲ့ရေရေရောလေးမျောနိုင်အောင်ကြိုးစားမလို့အပ်ပြီလားနော်ဒီအဲ့လိုရုပ်ရေရေရောလေးကိုကိုယ်လိုမျောနိုင်ပြီဆိုရင်ဒီသမာဓိကရုပ်ရေရေရောမျောသွားရင်နောက်ဆုံးဘယ်လိုရောက်ပါလဲဒီသမုဒ္ဒရာနဲ့တူရဲ့မိစ္ဆာကိုရောက်မှာဟုတ်တယ်ဗျာ။ဒါကြောင့်ဒီနေ့ကိုမျိုးယောဂီများတဏှာရှိသွားပြီ။တဏှာရှိသွားပြီဖြစ်တဲ့အတွက်ကြံရှိနေသေးတဲ့ ချက်၆ချက်ကြာလေးတယ်ဘယ်နှချက်ကြာလေးလဲဒါလေးဆိုတော့ရေလယ်မှာမြုပ်တာပါတယ်လေအေးရေလယ်မှာမြုပ်တာတောင်ပေါ်မှာတင်လာလူဆယ်ရာနတ်ဆယ်ရာဝဲဆုပ်တာအတွင်းပုတ်ဆွေးတာဘယ်နှချက်ရှိသေးလဲဒီနေ့ဘယ်နှချက်ပြီးသွားပြီလဲနှစ်ချက်ပြီးသွားပြီဒါကြောင့်အဲ့ဒီမှာဒီတရားအားထုတ်တဲ့ပုဂ္ဂိုလ်တွေ ဒီရက်တော်များဒီဒါရုခံတော်ပေါ်မှာသုတ်တန်နေတယ်။ဒီတန်ကိုတက်လျော်တဲ့သုတ်တန်ဖြစ်တာ။ဒီဒီကကနာချမ်းပြီးဒီလိုဟာငါမှဒီဘက်ကတင်းနေတာပါ။ငါဟိုဘက်ကတင်းနေပါလား။ဟာငါရှိတဲ့ရုပ်ခံနေရတာပါလား။ခုမှပြန်ပြီးတော့သုံးတတ်သိခြင်းလို့ပြန်နိုင်လား။ပြန်နိုင်တယ်။ဒါကြောင့်ဘုန်းကြီးတို့ဒီကနေ့တဏှာကြီးပြစ်သွားပြီဖြစ်တဲ့ပဲဒီနေရာလေးတရားသိပြီးတော့ပြန်ရှိနေတယ်။ဘုန်းကြီးတို့ဆက်လက်ပြီးတော့ပြည့်ချောက်ခဲ့တယ် ဟိုးတစ်တုံးကြီးကိုဘယ်ကမကောက်ကြီးလည်းမမြုပ်အောင်ကိုကြီးတို့ကဒါလေးတွေဒီခါလေးတော့ကျင်ပြီးတော့ဒီအဖြစ်ရှိရှိကလော့အောင်ကျူတာပါဘူးမလို့ဘူးလားညာဒါကြောင့်ပါရိမာဒီရာတိကောဒိဋ္ဌိသံလေတာပါဟိရာနာအာယရဏနာအတိဝဇလံဒိဋ္ဌိယဟံပါရိမာဒီရာတိကောဒိဋ္ဌိပါရိမာဒီရာတိကောဟုတော်ဤအမည်သည်ခန္ဓာ၆ပါးကိုလောပါဟိရာအာယရဏနာအပြင်အာယရ၆ပါးဤအတိဝဇလံ အမိပါပဲဣတိဣတုဘဂဝတုဘုရားသခင်ဘုရားရှင်ကိုရောမြတ်ကြီးသည်ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါ၏တည်းဒီမှာရဆုံးကြ